ဧဖက်ဩရစာအခန်းကြီး6အငယ်1မှ4သားသမီးတို့သခင်ဖျား၏အလိုတော်နှင့်အညီမိဘစကားကိုနားထောင်ကြလော့မိဘစကားကိုနားထောင်ခြင်းမှုသည်တရားသောအမှုဖြစ်၏မိဘကိုယိုသေးစွာပြုလော့ဤပညာတော်ကတင်သည်ပြည်တော်၌ကောင်းစား၍အသက်တာရှင်ပြီးအကြောင်းဟု၍ဂရီတော်နှင့်ဆိုင်သော ပထမပညာဖြစ်၏အဖတို့ကိုသားသမီးကိုစိတ်ဆိုးစေခြင်းကမပြုကြနှင့်သခင်ဖျား၏အလိုနှင့်ညီသော ဆုံးမတွင်တင်ခြင်းကိုပြုလျက်ကျွေးမွေးကြလော့အငယ်9မှ9အစေခံကျွန်တို့ခရစ်တော်၏စကားကို နားထောင်တကယ်သို့ကြောက်ရွံ့တုန်လှုပ်လျက်စိတ်နှခွမရှိဘဲလောကီသခင်၏စကားကို နားထောင်ကြလော့လူတို့၏စိတ်ကိုနူးညွတ်စေသောသူကဲ့သို့မျက်မှောက်၌သာနားထောင်သည်မဟုတ်ခရစ်တော်၏ကျွန်ကဲ့သို့စေစနာစိတ်နှင့်ဘုရားသခင်၏အလိုတော်ကိုစောင့်၍လူ၏အစီကိုသာခံသည့်တကယ်သို့မဟုတ် သခင်ဖျား၏အစီကိုခံတကဲ့သို့ကြီးညိုသောသဘောနှင့်အစီကိုခံကြလော့။ကောင်းသောအကျင့်ကိုကျင့်သောသူမည်ဒီကကြုံဖြစ်စေ လူလူဖြစ်စေသခင်ဖျား၏လက်တော်မှ အကျိုးကိုခံရလိမ့်မည်ဟုသိမှတ်ကြလော့။သခင်တို့ချင်းချောက်ချင်းကိုချုပ်တီး၍ကိုကျွန်တို့ကိုထုံနီးတူပြုကြလော့။တင်တို့၏သခင်သည်ကောင်းငင်ပုံ၌ရှိတော်မူသည်ကို၎င်းထိုသခင်သည်အဘယ်သူ၏မျက်နာကိုမှတ်တော်မမူသည်ကို၎င်းသိမှတ်ကြလော့ 30မှ20ကျွင်းသေးသောစကားဟုမူကားညီကိုတို့သခင်ဖျားအဖျင်၎င်းတကိုးတော်အရှင်အဖျင်၎င်းခိုင်ခန့်ခြင်းရှိကြလော့မာနဤပြည့်ရတို့ကိုစီးတားနိုင်မိအကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နက်စုံကိုဝတ်ဆောင်ကြလော့အကြောင်းမူကားငါတို့သည်အသွေးသားရှိသောရန်သူတို့နှင့်ဆိုင်ပြန်တိုက်လှန်ရရသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာဇက်တို့နှင့်၎င်း လောကီမှောင်မိုက်၌အစိုးတရားပြုသောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြန်တိုက်လှန်ရကြ၏ထိုကြောင့်ခဲရင်ဆိုးရုပ်သောနေ့ရက်ကာလ၌စီးတားနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်မည်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နက်စုံကိုယူဆောင်ကြလော့တစ္ဆာဒီဟုသောကပန်းကိုစီးလျက်ဖြောင့်မတ်ခြင်းပါရမီဒီဟုသောရင်အုပ်တစားကိုဝတ်ဆင်လျက် ငြိမ်သက်ခြင်းနှင့်ရှင်သောအေဝံဂေလိတရားကိုဟောပြောအပ်သောငါပြင်ဆင်သောအဖြစ်ဒီဟုသောခြေစွပ်ကိုဆွလျက်ခံရကြလော့မာနပြစ်ခတ်သောမိဆက်လက်နက်ကိုကာတနိုင်သောယုံကြည်ခြင်းဒီဟုသောလွှားကိုလည်းခတ်သိမ်းသောလက်နက်တို့အပေါ်မှာထပ်ဆင့်၍ယူဆောင်ကြလော့ကဲတင်ခြင်းဒီဟုသောတန်ခမောက်လုံးကို၎င်းဘုရားသခင်၏နှုတ်ပတ်ဒီဟုသောဝိညာဉ်တော်၏ဓာကို၎င်း ယူကြလော့ကာလအစဉ်စိတ်နှလုံးပါလျက် ဆုတောင်းပတနာပြုခြင်းအမျိုးမျိုးတို့ဖြင့်ဆုတောင်းကြလော့ထိုတို့ဆုတောင်းခြင်းငါအာမလျော်ပဲလျက်ငါမဆ၍တန်ရှင်းသူအပေါင်းတို့အဖို့ဆုတောင်းလျက်စောင့်ရှောက်ကြလော့ငါသည်ဧဝံဒီတရားကြောင့်တန်ကြိုးနှင့်ချီနှောင်ခြင်းကိုခံလျက်တန်တမန်အမှုကိုပြုရသည်ဖြစ်၍ထိုတရား၏နည်းနည်းသောအရာကိုဖော်ပြခြင်းငါငါသည်နှုတ်ကိုရဲရင်စွာဖွင့်လှစ်ခြင်းအခွင့်ရှိမိအကြောင်းကို၎င်း ထိုတရားကိုဟောပြောအပ်သည်နှင့်အညီရဲရင်စွာဟောပြောမိအကြောင်းကို၎င်းငါအဖို့လည်းဆုတောင်းကြလော့အငယ်27မှ24တင်တို့သည်ငါ၌ဖြစ်သောအကြောင်းအရာများကိုသိစေခြင်းကသခင်ဖျားထံ၌တစ္ဆာရှိသောဆရာကြီးဟုသောငါချစ်သောညီတုခိတ်သည်အလုံးစုံတို့ကိုတင်တို့အားပေါ်ပြလိမ့်မည်တင်တို့သည်ငါတို့၏အကြောင်းအရာများကိုသိမိအကြောင်းနှင့်ထိုသူသည်တင်တို့စိတ်နှလုံးကို တက်တာစေမိအကြောင်းထိုသူကိုတင်တို့စီတို့ငါစေလွတ်၏ဤကိုတို့၌ငြိမ်သက်ခြင်းရှိပါစေသော ခမည်းတော်ဖျားနှင့်သခင်ယေရှုခရစ် ပေးတော်မူသောယုံကြည်ခြင်းနှင့်ချစ်ခြင်းမေတ္တာရှိပါစေသောငါတို့သခင်ယေရှုခရစ်ကိုအမှန်ချစ်တော်သူအပေါင်းတို့၌ကျေးဇူးတော်ရှိစေတည်းအာမင်ဧဖက်ဩဝါဒစာ PE